သာသနာတော်လက်ခဲ့ရ2559ခုနှစ်ကောဇာလက်ခဲ့ရ1389ခုနှစ်ပထမဝဇူလာဇာ2ရက်ခရစ်နှစ်2015ခုဇွန်လ29ရက်ဘုရားမီဒီကနိုင်ငံမင်းရင်းရှင်နယ်စေတဝါစပလင်းစပလင်းမြို့မင်္ဂလာရမကျောင်းတိုက်မင်္ဂလာရမဆရာတော် ဓမ္မတာမင်းနဲ့ပြည်ပြည်အင်းကြီးတို့မှာဂျင်းမူဂျင်းပအပ်သောရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်မာသရိပဒံဆေရဲ့တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည်သူမှာကတော့သတိပ္ပဏသုတ်တံဒေသနာတော်မှာလာတဲ့သံစဉ်၄ပါးရှုမှတ်ပွားဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလူပြည်သူမှာဖြစ်ပါတယ် ဒီသံဃာရှင်၄ပါးနဲ့ဆက်ပြီးတော့ဘုန်းကြီးတို့ယောဂီများကိုပထမနေ့ကဟောကြားခဲ့ပြီးပါပြီတတကသံဃာရှင်တပ္ပယသံဃာရှင်ဘောဇရသံဃာရှင်အတ္တမောဟသံဃာရှင်ဆိုတဲ့ဒီသံဃာရှင်၄ပါးအဲ့ဒီတံပင်၄ပါးမှာအခုဘုန်းကြီးတို့ယောဂီများနဲ့သက်ဆိုင်တဲ့ကောသရတံပင်ကိုဘုန်းကြီးဟောကြားပေးနေပါဒီတော့ဒီကောသရတံပင်ဘုရားမှာဘုန်းကြီးတို့အထက်ကရာဆရာဖွင့်ပြထားတာရှိပါတယ် မနေ့ကမြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းဘောဇရတမ္ပစဉ်ဖြစ်အောင်ဝါများအထုပုံနေပေါ်ဘိက္ခန္တိပဋိက္ခန္တိအလောကိတိဝိလောကိတိတမေဇိတိပတာလိတိစသည်ဖြင့်ဘောဇရတမ္ပစဉ်ဘောများအထုပုံနေရှုမှတ်ပုံတွေကိုဘုန်းကြီးတို့မနေ့ကတော်တော်လေးပြည့်ပြည့်စုံစုံဟောကြားပေးခဲ့ပြီရှုမှတ်အထုပုံတွေ အဲဒီလိုရှုမှတ်ပွားများအထုတ်သွားလို့ရှိရင်ဘောဇရတံပစဉ်ဖြစ်ပါမယ်အဲဒီဘောဇရတံပစဉ်ဖြစ်မှလည်းပဲအတ္တမောဟဆိုတဲ့မတွေးမဝေသိမှုဆိုတဲ့ဝိပဿနာဉာဏ်လေးဖြစ်မှဖြစ်ပါမယ်ဒီတော့ဒီဘောဇရတံပစဉ်ရာမှာထာဝရဆရာဖွင့်ပြထားတဲ့ပုဂ္ဂိုလ်၄မျိုးဘုန်းကြီးတို့ဒီနေ့ပုဂ္ဂိုလ်၄မျိုးခွဲပြီးပြောပြပေးမှာပါ အဲ့ဒီဂေါသရသံစင်ယံမှာပုဂ္ဂိုလ်လေးမျိုးမှာနံပါတ်1ကအတော်မှသာရှုမှတ်မှုဆောင်ပြီးတော့အပြန်မှာရှုမှတ်မှုမဆောင်တဲ့ပုဂ္ဂိုလ်ဆိုလိုရင်းကတော့အတော်မှမှတ်ပါတယ်အပြန်မှာမမပါဘူးပေါ့ဒီပုဂ္ဂိုလ်နံပါတ်1ပုဂ္ဂိုလ်ကအတော်မှအမှတ်ရှုမှတ်မှုမပါအပြန်မှာသာရှုမှတ်မှုပါတဲ့ပုဂ္ဂိုလ်နံပါတ်1ပုဂ္ဂိုလ်နောက်နံပါတ်3ပုဂ္ဂိုလ်က အသွားရောအပြန်ရောရှုမှတ်မှုမပါတဲ့ပုဂ္ဂိုလ်ပမာရပုဂ္ဂိုလ်ကိုမိလျော်နေတဲ့ပုဂ္ဂိုလ်နံပါတ်၄ပုဂ္ဂိုလ်ကအသွားရောအပြန်ရောရှုမှတ်မှုဆောင်တဲ့ရှုမှတ်မှုပါတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်၄မျိုးဘယ်နှမျိုးလဲ၄မျိုးပါပုဂ္ဂိုလ်၄မျိုးမှာဘုန်းကြီးတို့ဘုရားရှင်ကိုရောင်မြတ်ကြီးကအဲထာဂရဆရာကြီးကဖွင့်ပြထားတာ အဲဒီမှာဂေါသရသံဃာရှင်အဖြစ်ကျင့်ကြံပွားများဖြစ်အောင်ပွားများအထုတ်နေတဲ့ယဟန်တို့ဟာတနေ့လုံးနဲ့ဈဉ္ညာလျှောက်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှပွားများအထုတ်နေတယ်တနေ့လုံးတနေ့လုံးဆိုတော့နာနဲ့6နာရီကနေပြီးတော့ည6နာရီတိုင်အောင်ပေါ့ ဒီဝတံစင်္ဂမေနနိပိဇာယအာဝရဏိယေဟိဓမ္မေစိတ်တံပရိသောရိတိဒီဝတံတနိပါလုံးစင်္ဂမေနဇေညာလျှောက်၍ရှုမှခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှခြင်းဖြင့်၎င်းအဝရဏိယေဟိဓမ္မေကာမိဇ္ဇနာနိဝရဏစရိအပုဒ္ဒတရားစုရိမှ ဝိဝေစေဝကင်းစေစေ၍တာလျင်စေတမိမိစေကိုပရိသောရိတိတန်ရှင်းစင်ကြယ်စေ၏တနေ့လုံးမိမိရဲ့စိတ်တွေတန်ရှင်းနေအောင်စင်ကြယ်နေအောင်နိဗ္ဗာန်တရားတွေကင်းနေအောင်ပေါ့စင်ကမေနနိသစ္စာယဈဉ္ညာရှောင်းပြီးတော့ရှုမှတ်ပွားများအထုတ် အခုဘုန်းကြီးတို့ယောဂီများရှုမှတ်နေတယ်လို့ပေါ့သွားနေတဲ့မူရာလေးကိုသွားနေသွားနေရှုညာခြေလမ်းနေကမှာညာလမ်းနေပဲခြေလမ်းနေကမှာပဲလမ်းနေရှုကြောတဲ့ကမှာကြောတယ်ခြားတဲ့ကမှာခြားတယ်ရှုနေတယ်ကြွတဲ့ကံမှာကြွတယ်လမ်းတဲ့ကံမှာလမ်းတယ်ချမ်းတဲ့ကံမှာချမ်းတယ်အဲဒီလိုဒေချာစိတ်စိတ်ဆက်ဆက်ဆူဆူဆိုက်ဆိုက်ရှုမှတ်ပြီးတော့ အဲဒီလိုဈဉ္ညာလျှောက်လို့ပြင်ပန်းလာပြီခါဒီပါလေးညောင်းလာခြေဓာတ်ဒီပါလေးလေးလာအဲဒီခါကျတော့မှနိစ္စစာယထိုင်ဣရိယာပုနဲ့တပံရှုမှတ်ပြန်နေအခုဘုန်းကြီးတို့ယောဂီများရှုမှတ်နေတယ်လို့ပေါ့တဏှာကြီးဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်တဏှာကြီးဈဉ္ညာလျှောက်ရှုမှတ်လို့ပြင်ပန်းလာတဲ့ကံမှာ ဒနာရီထိုင်ရည်ရာဘုံနဲ့တပံရှုမှတ်တယ်အဲဒီလိုထိုင်ရည်ရာဘုံနဲ့ရှုမှတ်လို့ပင်ပန်းလာတဲ့ကံမှာထားပြီးဈဉ္ညာရှောင်ပြီးရှုမှတ်တယ်အဲဒီလိုတစ်နေ့လုံးနဲ့ဒီဝတ္တစင်ကမေနနိပိဇံယအဝရဏိယေဟိဓမ္မေစိတ်တံပရိသောရိတိဒီဝတ္တတနေ့ပါလုံးစင်ကမေနဈဉ္ညာရှောင်၍ရှုမှတ်ခြင်းဖြင့်၎င်း နိတေဇာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်းအဝရဏိယေဟိဓမ္မေဟိကာမေသန္တနိဝရဏစရေအကုသိုလ်တရားစု၏မှာဝိဝေစေဝပြင်းစိတ်စေဝေတာလေစေတံမိမိစိတ်ကိုပရိသောရိတိတန်ရှင်းစင်ကြယ်စေနိဝရဏတရားတွေမဝင်နိုင်အောင်ယောဂီပုဂ္ဂိုလ်ဟာအဲဒီလိုပြင်းပြင်းထန်ထန်ပဲမိမိရဲ့ရှုမှတ်မှုတွေကိုယန္တမနေပဲနဲ့ ဈဉ္ဉံဣရိယာပုလေးနဲ့ရှုမှတ်လိုက်ပြမလာရင်ထိုင်ဣရိယာပုလေးနဲ့ရှုမှတ်လိုက်ထိုင်ဣရိယာပုပြမလာတဲ့အခါကျတော့ဈဉ္ဉံလျှောက်ပြီးရှုမှတ်လိုက်ဒီနည်းနဲ့ပဲတစ်နေ့လုံးနာနဲ့6နာရီကည6နာရီတရားနေမနာပေါ့သုံးပုံပေးခြင်းနဲ့သုံးပုံပေးမှာပေါ့ရေမိုးချိုးမဲ့အချိန်နဲ့ပဲရေမိုးချိုးရမှာပေါ့အဲဒီပြုဝယ်ကိစ္စမှာကြံပြီးကြံတဲ့အချိန်တွေဟာနိဗ္ဗာန်တရားတွေမဝင်အောင်ရှုမှတ်နေတယ် ဒီနေ့လုံးမိမိစိတ်ကလေးဟာတတိပ္ပံအာယုန်ထဲမှာပဲကျဆန်းတယ်တခြားအာယုန်စီမှာစိတ်တွေဘယ်မှမရောက်စေဘူးအဲဒီလိုရှုမှတ်တဲ့အာယုန်ပေါ်မှာပဲဒီစိတ်ကလေးကျဆန်းပြီးတော့နေအောင်ကောစရဖြစ်နေအောင်ဒီနေ့လုံးရှုပွားထုတ်နေအဲဒီလိုဒီနေ့လုံးရှုပွားအထုတ်ပြီးတော့မနာညာအထုတ်တာဖြစ်တော့ညာ စောစောအနာယူရမှလားဆိုတော့အဲ့ဒီလိုမဟုတ်ဘူးတဲ့ရတ္တိယပထမယမံစင်္ဂမေနနိတိဇာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရိတိညင်ဥယံအချိန်ပေါ့ညအချိန်မှလည်းပဲအချိန်ကို၃ပိုင်းပိုင်းလေရညင်ဥယံရဲ့ညင်လေယံရဲ့မိုးတောက်ယံအချိန်၃ပိုင်းပိုင်းလေည အဲ့ဒီ၃ပိုင်းပိုင်းပြီးတော့ညင်ဥယံဆိုတော့ညနေ6နာရီကနေပြီးတော့10နာရီ17နာရီထိအောင်ပေါ့ညင်ဥယံအဲ့ဒီညင်ဥယံအချိန်မှလည်းပဲနေခင်းကလိုပဲတဲ့ဒီဝတန်စင်္ဂမေလနိတိဇာယအာဝရဏိယေယိဓမ္မိစိတ်တံပရိတောရိတိဈဉ္ညာရှောက်ပြီးတော့နိဗ္ဗာန်တရားတွေမဝင်လာအောင် ရှုမှတ်မှုလေးနဲ့စဉ်းညာရှာစဉ်းညာရှာလို့နွမ်းနေလာပြီပြင်ပန်းလာပြီဆိုရင်ထံဣရိယာပုလေးနဲ့ရှုမှတ်ပြီးတော့နိဗ္ဗာန်တရားကြီးခင်အောင်ရှုမှတ်တကယ်တမ်းယောဂီပုဂ္ဂိုလ်ဟာရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးจิตစားနေပြီဈဉ္ညာလျှောက်တယ်ဆိုရင်လည်းကြွမှုအာယုံနှမ်းမှုအာယုံချမ်းမှုအာယုံပေါ်မှာရှုစိတ်ကလေးဒီပေါ်မှာဆွဲဆွဲမြဲမြဲလေးစိုက်ကြနေပြီဆိုရင်တခြားစိတ်ကြားစိတ်တွေဝင်နိုင်သေးရလားဝင်နိုင်ပါဘူးဘုရားကဝင်နိုင်တော့ အဲဒီမှာနိဗ္ဗာန်တရားကြီးကင်းတယ်။ကာမိသန္တာပြပါဒသီနာမေတ္တာဥဒိစ္စကုသိုလ်စဝိသိကိစ္စဒါတွေလုံးဝမဝင်တော့အဲဒီလိုပဲထိုင်ရှုမှတ်တဲ့ကံမှလည်းပဲကြည်ရှုမှတ်တဲ့အာယုံပေါ်မှာပေါ့ဘုန်းကြီးတို့ကဝမ်းမဲ့လေးရဲ့ဘောင်းအာယုံပင်အာယုံလေးပေါ်မှာနာရီကဝင်လေလေးဝင်လာတဲ့ကံမှာဝမ်းမဲ့ခြင်းမှာခွာရောတတ်ပြီတရင်ရင်နဲ့ဒုက္ခလှုပ်ရှားပြီးတော့နေတဲ့ဝါရောဖုထဘာယုတ်ကလေး အဲ့ဒီတင်းကန်လာတဲ့သဘောလေးကိုဖောင်းနေလေလေးပြန်ထွက်သွားတဲ့အခါကျတော့ဝမ်းမကလေးဟာတရေရိပ်နဲ့အစင်းစင်းရော့ကြတယ်ရွရွရော့ကြသွားတဲ့သဘောလေးကိုဖိနေအဲ့ဒီဘောမှုပင်မှုအာယုံလေးပေါ်မှာယောဂီရဲ့ရှုစိတ်လေးဟာဒီပေါ်မှာစိုက်နေတယ်ဒီပေါ်မှာပဲကျဆန်းနေတယ်အဲ့ဒီလိုကျဆန်းနေပြီဆိုရင်တခြားစိတ်တွေကြားစိတ်တွေဝင်ခွင့်ရသေးလားမရပါဘူး အဲ့ဒီထိုင်ရှုမှတ်တဲ့အချိန်မှာလည်းအာယုံမိနေပြီမိမိစိတ်လေးကဘယ်မှမကျဆန်းတော့ဒီတိဋ္ဌာအာယုံပေါ်မှာရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်ကြီးကျစားနေပြီဆိုရင်ဟောနိဝရဏတရားကြီးကင်းနေတာအဲ့လိုနိဝရဏတရားကြီးကင်းနေအောင်မို့ညင်ဥရအချိန်မှလည်းပဲဒီလိုပဲညနေ6နာရီကနေပြီးတော့ည10နာရီကို17နာရီကြည့်အောင်ရှုမှတ်ပါအဲ့လို10နာရီကို17နာရီကြည့်အောင်ဆိုတော့ဘုရားတို့ဒီမှာဆိုရင် တရားဝတ်သိမ့်ပြီဆိုရင်တရားနေရာကြီးပြင်းရတာမသိဘူးတကယ်လို့များအထုတ်ချင်တယ်ဆိုရင်အဲ့ဒီအချိန်လေးလေးပို့ပြီးတော့တရားနာပြီးတဲ့အချိန်လေးမှာဆက်ပြီးတော့အထုတ်လိုက်ကိုယ်နာရီတရားအထုတ်မယ်ဆယ်နာရီတရားအထုတ်မယ်အထုတ်အချိန်ကြီးရနေပြီလေခုဆိုရင်6ရက်တောင်ရှိသွားတယ်6ရက်လောက်ရှိသွားပြီဆိုတော့ယောဂီပုဂ္ဂိုလ်ရဲ့တမာရင်းအချိန်ကြီးကတက်လာတယ် အဲလိုတမာရင်းရှင်ကြီးတက်လာတဲ့အခါမှာအချိန်ကြီးတိုးတိုးတိုးတိုးတိုးတိုးပြီးကြိုးစားတယ်တရားအိတ်ချိန်မယ်ဆိုပြီးတော့အိတ်မပြောဘဲနဲ့အိတ်နေရင်အချိန်ကြီးလားတတ်ကိုဆုံးသွားဒီချိန်ဟာမိမိတို့အိတ်ချိန်မဟုတ်သေးတဲ့အတွက်အိတ်လည်းအိတ်ပြောမှမဟုတ်သေးတဲ့အတွက်မိမိအချိန်ကြီးတိုးပြီးတော့ရှုမှတ်မယ်ဆိုရင်ရှုမှတ်တကယ်ရှုမှတ်မှုအာယုံဝင်စားနေပြီဆိုရင်ဘေးကလှုပ်ရှားနေတဲ့အတန်တွေဆိုတာကိုယ့်ကိုအနှောင့်အယှက်မဖြစ်တော့ပါဘူး အဲ့ဒီတဏှာနဲ့ကိုယ့်အတွက်ရှုစရာအာယုံလေးတွေဖြစ်သွားတာပါပဲအဲ့လိုညင်ဝရအချိန်မှလည်းပဲမနာတဲ့နိဗ္ဗာန်တရားတွေမဝင်လာနိုင်အောင်အဲ့လိုဈဉ္ညာလျှောက်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှဒီနေရာမှာပါဠိလေးကိုတရားလေးနာတတ်ပြီးစေကမေနနိတိစာယဈဉ္ညာလျှောက်တာလေးကိုအရင်ရှိရနေထားဟောပေးတယ်အဲ့လိုဈဉ္ညာမကလေးနဲ့ရှုမှပြီးတော့မှတမာရီကြတယ် ဒီငြိမ်မှုလေးရတဲ့အခါမှာထိုင်ကြီးရကူလေးနဲ့ဒီတမာလေးကိုခိုင်မြဲအောင်ဆက်ပြီးကြိုးစားပါအဲတော့7နာရီထိအောင်10နာရီခွဲ7နာရီထိအောင်ညဥယျာအချိန်မှာရှုမှတ်တော့ညဉ့်လျာအချိန်မှာတော့ဖြင့်ယောဂီလျောင်းစင်နားနေမှုကိုပြုပါရတ္တယမေစိမယာမဒက္ခိနေနပတ္တိနတိဟတေယကပိတိပါရိပါရံဣဇာရာယတတောတံဇံောဥဋ္ဌာဏပညာမနတိကရိတဝံ ငင်းလျင်အချိန်မှာယောဂီပုဂ္ဂိုလ်တရားဆက်နားနေမှုပြုပါလေငင်းလျင်အချိန်အဲ့ဒါပဲချိန်လဲဆိုရင်10နာရီ17နာရီကနေပြီးတော့ည2နာရီသို့မဟုတ်3နာရီချိန်ကြည့်အောင်ပေါ့နားချိန်ကလျောက်ဆက်နားနေချိန်က4နာရီပဲမြတ်စွာဘုရားပေးထားတယ်အခုဒီမှာ9နာရီ6နာရီ9နာရီလောက်ပေးထားပါတယ်ဒီမှာတရားဆက်နားနေရမယ့်အချိန်ဟာအခု ည7နာရီလောက်ကနေပြီးတော့မနေ့3နာရီလောက်ထိအောင်ဒီချိန်ကိုလျောင်းစင်နားနေမှုပြုပါအဲတော့လျောင်းစင်နားနေမှုပြုတော့တော့တနေ့လုံးလည်းမနာပဲရညင်ဝရအချိန်မှလည်းမနာတဲ့ရှုမှတ်ခဲ့ရနားရမယ့်အချိန်ရောက်ပြီဆိုပြီးတော့ဒီတိုင်းပြင်လဲပြီးတော့အများထိုးမှဣရိယာမှာမဟုတ်ဘူး ယကိနေနပတ္တိနာတေဟတေယံကပ္ပိတိပါရိပါဏံဣဇာရယတတောတမ္ပဇံနောဥဋ္ဌာဏပညာမနတိကရိတဝါတတောအမှတ်ကလေးနဲ့တမ္ပဇံနောမန်စွာပြားဖြင့်တိပြီးတော့နာနဲ့စိုးစိုးထမယ်ဥဋ္ဌာဏပညာမနတိကရိတဝါနာနဲ့စိုးစိုးထမယ်ဆိုတဲ့အမှတ်ပညာလေးနဲ့ ဣတိကံမှာလက်ရနံတောင်းကိုစောင်းပြီးအိတဲ့လက်ရချီပေါ်ညာချီပေါ်မှာပဲချီလေးနှီးငယ်လွန်ထားလိုက်တယ်။အဲဒီလိုညာချီပေါ်မှာပဲချီလေးနှီးငယ်လွန်ထားပြီးတော့တိဟတေယံကပိတိရှင်ပေမင်းများဣတလို့တဲ့ကိုယ်ခန္ဓာကိုကိုယ့်ရဲ့အနေထားလေးကိုတတိထားပြီးတော့အိပ်ပါ။ဒါကြောင့်မို့ယောဂီသူတော်စင်များအိပ်တဲ့အိမ်ကြီးကိုမြတ်စွာဘုရားကိုယ်ဟောအိမ်ကြီးကစားပေးတာ။ ဣတေကမှာဘယ်ဆောင်ရမှာလားညာဆောင်ရမှာညာဆောင်ညာပဲကိုဆောင်အဲ့လိုညာပဲဆောင်ပြီးတော့ရှင်သေတိဟတေယကပိတိရှင်သေမင်းများကဲ့သို့ဆိုရှင်သေမင်းများဟာအိပ်ပြီဆိုရင်ရှင်သေမင်းများဟာသူ့ရဲ့လက်ရဲ့အနေထားခြေရဲ့အနေထားခေါင်းရဲ့အနေထားအမေးရဲ့အနေထားအဲ့ဒီအနေထားကိုတတိထားပြီးတော့မှအိပ်တယ်။အဲ့ရကနိုးပြီဆိုရင်လည်းပဲဒီအနေထားလေးတည်းပြန်လို့ အဲ့ဒီလိုပဲယောဂီပုဂ္ဂိုလ်ကလည်းပဲတတော်တမ္ပဇံတော့ရှုမှတ်မှုလေးနဲ့အဲ့တော့မိမိရဲ့ပြုဝေကိစ္စလေးတွေပြုတာကစအိယာဝင်တဲ့ခံပါလေအိယာနေရာပြင်တာဆင်းတာကစတတိနဲ့နောက်ပြီးတော့မိမိအိယာဘောမိမိထိုင်ချရင်လည်းထိုင်လိုက်တာလဲကျင်တဲ့စိတ်လေးဖြစ်ပေါ်လာရင်လဲကျင်တာလဲချလိုက်ရင်လည်းလဲလိုက်တာ လက်ပြီးပြန်တော့လည်းပဲမိမိကကိုယ်ပဲဒီပဲလှည့်ဦးမှလားပြောင်းဦးမှလားပဲလက်နေထားလားအဲ့ဒီပြုလုပ်တဲ့အမူအရာလေးတွေလှုပ်ရှားမှုအမူအရာလေးတွေအားလုံးရှိမှာစောင်းရက်ကလေးအိတ်မယ်ညာဘက်ကိုစောင်းအိတ်မယ်ဆိုရင်အိတ်တယ်ထိတယ်လို့ရှိမှပြီးအိတ်ပါစမ်းစမ်းလေးအိတ်နေတာလေးကိုစမ်းစမ်းလေးကိုအိတ်တယ်ထိတယ်ဆိုတာကခေါင်းနဲ့ခေါင်းနဲ့ထိတယ်ထိပဲဖြစ်စီပခုံးနဲ့ကြမ်းနဲ့ထိတယ်ထိပဲဖြစ်စီ ကာယောနဲ့ဉာဏ်နဲ့ကြည့်တဲ့အကြည့်ပဲဖြစ်စီခြေထောက်ထပ်ထားတဲ့အကြည့်ပဲဖြစ်စီပေါ့တဏှာရာကိုစိုက်လိုက်ကြည့်တယ်ဆိုတာဒိတ်တယ်ကြည့်တယ်ဒိတ်တယ်ကြည့်တယ်အဲဒီလိုလက်ရဏတောင်စောင်းပြီးတော့ဘုဒ္ဓနာတင်ညာနာနဲ့စောစောထမယ်ဆိုတဲ့အမှတ်တင်ညာလေးနဲ့အိပ်ပါအဲဒီလိုဆိုရင်ယောဂီပုဂ္ဂိုလ်ဟာတတိဥစည်းတဲ့စိတ်လေးနဲ့ရှုမှတ်ပြီးတော့အိပ်လိုက်တာဖြစ်တဲ့အတွက်နာနဲ့ကိုထားရမယ် ချိန်ကြတော့ဟော၃နာရီ၃နာရီပဲဆိုရင်နာရီမထိုးသေးဘူးကိုကနိုးနေပြီတတိရှိလို့လားမရှိလို့လားရှိလို့ပါဗျာတတိရင်းရှိနေလို့တတိရင်းအားကောင်းတယ်အဲ့ဒီကြတော့လည်းပဲနိုးလာပြီဆိုတာနဲ့ချက်ချင်းပြုံးမနေမထားတော့နိုးရနိုးရရှိမှထားခြင်းတော့မှထားခြင်းနဲ့ထားခြင်းနဲ့ထားတော့မှထားရထားမိမိကလေးဘဝဆင်းရဲဆင်းရဲနဲ့ဆင်းတော့မှဆင်းနေဆင်းနေအဲ့ဒီလိုပြုဝိပိဿလေး မျက်နှာသိတဲ့နေရာရောက်ပြန်တော့လည်းပဲဒီလိုပဲမျက်နှာသိတာသွားတိုက်တာဘလို့ကျင်းတာအားလုံးပေါ့အားလုံးပြီးပြန်တော့လည်းပဲမျက်နှာကိုတစ်ဘက်နဲ့တုပ်တဲ့ခံမှလည်းပဲအဲ့လိုပဲလှုပ်ရှားမှုများလေးကြီးအကုန်လုံးရှိမှသွားကိုယ့်ရဲ့လှုပ်ရှားမှုဟူသည်များတွေအကုန်လုံးဒါမှမဟုတ်အိတ်တဲ့ခံမှလည်းပဲဒီတိုင်းပြင်းလဲပြီးတော့အေးရမှာမဟုတ်ဘူးတဲ့တတော်တံပဇံတော့အမတ်တတိလေးနဲ့အေး ဘယ်လိုအေးရမှာလဲအေးရှုမှတ်မှုလေးနဲ့အေးရမှာအမှတ်တမဲ့မှုကိုအမှတ်ကလေးနဲ့အေးရအဲဒီလိုညဉ့်လျင်အချိန်မှာယောဂီလျောက်ဆက်နန်းနေမှုပြုပြီးတော့နန်းနဲ့၃နာရီအဲဒီလို၃နာရီ၃နာရီ၃နာရီကိုစောစောလေးထပြီးတော့ဗတ္တိယပစ္စည်းမယံမှာပစ္စုထာယစေငမေနနိတိဇာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိတော်တိ အဲ့ဒီမှာလည်းပဲစောစောထားပြီးတော့ဘာလို့ရမှာလဲဆိုတော့မိမိအိယာကစောစောထားပြုွယ်ကိစ္စလေးတွေအလုံးပြုလုပ်ပြီးပြီးအမှတ်တည်းနဲ့အဲ့လိုပြုလုပ်ပြီးတဲ့အချိန်မှာလည်းပဲစင်ကမေနနိသစ္စာယနိဝရဏတရားတွေမဝင်အောင်ရှုမှတ်မှုလေးနဲ့ဈဉ္ဉံမှတ်တရားလေးမှတ်ပါအဲ့ဒီကဈဉ္ဉံမှတ်တရားလေးမှတ်ပြီးလို့ပြန်မလာပြီဆိုရင်ထိုင်ဣရိယာပုလေးနဲ့ရှုမှတ်ပါ အဲ့လိုရှုမှတ်ပြီးပြီဆိုရင်နာနဲ့နာနဲ့စိုးစိုးဘာလို့ရမှာလဲဆိုတော့နာနဲ့စိုးစိုးမှာဘောရိယင်္ဂနာစီရိယင်္ဂနာဆိုတဲ့ကျင့်ဖို့ပေါ့ဘောရိယင်္ဂနာဆိုတာဘောရိယင်ပြင်းမှာဒီပစီလဲတာအဲ့လိုဒီပစီလဲတာဘောရိပင်ကိုရေလူရဏပန်းလူရဏစီမီလူရဏအဲ့ဒီဘုကုလိုပါလေ ဓမ္မစိတ်တွေကြည်လင်သွားဒီလိုမဟုတ်ဘူးဆိုရင်စိတ်တည်ရင်ကနာစိတ်တည်ရင်ပြင်ကိုတကယ်စီးလိုက်ရတယ်ဇေယောကြီးကိုပန်းရည်တန်းစီမိလူတန်းရအဲ့မှာစိတ်တည်ကြည်လင်အချိန်ရသေးတယ်ဆိုရင်အဲ့ဒီမှာထိုင်နေကြရပုံလေးနဲ့တစ်ထိုင်တစ်ထိုင်ရှုပါတဲ့အဲ့လိုရှုပြီးလို့အာယုံတက်ပြီးဆိုရင်အဲ့ဒီယဟန်တော်ဟာဆုံးခံကြွမယ် အဲဒီမှာဆုံးခံကြွတဲ့အခါကလည်းကြတော့အာနုပြုဝေကိစ္စတွေလည်းပြုစိတ်တရားလည်းကြည်ကြည်လင်းလင်းနဲ့ဆိုတော့ဆုံးခံကြွတဲ့အခါမှာအမှတ်တတိလေးနဲ့ကြွတယ်အမှတ်တတိလေးနဲ့ကြွပြီးတော့စွမ်းလူခံတယ်အဲဒီလိုမိမိတပါးရဲ့မဟုတ်ဘူးဘေးမှာရွာချောင်းတွေရှိတယ်တောချောင်းတွေရှိတယ်တန်ဃာတော်တွေတန်ဃာတွေရွာချောင်းမှာဆိုတော့ကိုရင်သာမဏေလေးတွေရှိတယ်ယဟန်ငယ်လေးတွေရှိတယ် ဒီရွာမှာပဲလာပြီးတော့ဆုံးကံနေတောရဆောက်တည်နေတဲ့ပုဂ္ဂိုလ်တွေကလည်းတောကြောင်းနေတဲ့ပုဂ္ဂိုလ်ကလည်းဒီရွာမှာဆုံးကံအဲ့ဒီဆုံးကံပြန်ပြီဆိုတဲ့ကံကကြတော့အားလုံးကတပေါင်းနဲ့တစုတဝေးတွေပြန်သွားတော့ကိုရင်သားမလီငယ်လေးရေပြောကြဆိုကြညင်းညာခုံညာယဟန်ငယ်လေးရေပြောကြဆိုကြဆိုတော့အဲ့ဒီလိုပြောကြဆိုကြစကားတန်နေနဲ့ကိုကိုလာမေးတာလို့ပါပြူတာလို့ဆိုတော့ အပြန်ကြတော့အများစုပေါင်းပြီးပြန်လာတဲ့အတွက်ရှုမှတ်မှုမပါတော့ဘေးကပုဂ္ဂိုလ်တွေကစကားပြောကြ၊ကိုရင်လေးတွေဆိုရင်ပြေးလိုက်လွှမ်းလိုက်ပေါ့အဲဒီလိုဆိုတော့အဲဒီမှာရှုမှတ်လို့မရတော့အဲဒါကြောင့်မို့အဲ့ဒီယဟန်တနေ့လုံးယောဂီပုဂ္ဂိုလ်ဟာရှုမှတ်မှုမလုပ်စေဘဲနဲ့ဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်ရှုမှတ်တယ် ညင်ဝိရံအချိန်မှလည်းပဲနေခင်းကားကဲ့သို့ပဲအနာရှုမှအထုတ်တယ်ညင်လျံအချိန်တော့ပဲနားပြီးနာနဲ့နှစ်နာရီခွဲသုံးနာရီချိန်ကစပြီးထပြီးတော့နည်းနည်းစိုးစိုးမှလည်းစဉ်းညာလျှောက်ပြီးရှုမှထိုင်ပြီးတော့ရှုမှအဲ့ဒီလိုဘောဇနတံပစဉ်ဖြစ်အောင်ရှုမှပြီးတော့နေပြီးတော့ဘောရိယေကနာစီရိယေကနာကျင့်ဝတ်တွေပြုပြီးတဲ့အခါကျတော့သွားခံကြွတဲ့အခါမှာလည်းအသွားမှာရှုမှတ်မှုပါသွားတယ် အသွားမှာပါပါသွားနေရှုမှတ်မှာပါအသွားမှာရှုမှတ်မှုပါပြီးတော့အပြန်ကြတော့မှအခြားအခြားယဟန်တန်ဃာတော်တွေနဲ့ဗာမဏိငယ်တွေယဟန်ငယ်တွေနဲ့ပြန်လာရတဲ့အတွက်ကြောင့်သူတို့ရဲ့စုညာပြောဆိုပြေးလွှမ်းမှုတွေကြောင့်အဲဒီမှာရှုမှတ်မှုမရတော့ပြည့်ပြည့်ဝဝမှလို့မရတော့အဲဒီမှာအသွားမှာအမှတ်ဆောင်ပြီးအပြန်အမှတ်မဆောင်တဲ့ပုဂ္ဂိုလ်တဲ့နံပါတ်1ပုဂ္ဂိုလ်ဒါကြောင့်ဒီကနေ့ဘုန်းကြီးတို့ယောဂီများကိုလည်းဒီနံပါတ်1ပုဂ္ဂိုလ်ထဲမှာကြည့်လိုက်ပေါ့ တနေ့လုံးဒီမှာမင်္ဂလာမဆင်းရဲအခြေပြတရားစခန်းကြီးမှာတနေ့လုံးထိုင်ရဣရိယာပုနဲ့ရှုမှလားဈဉ္ဉံဣရိယာပုနဲ့ရှုမှလားခါလျော်တော်ရတဲ့ဣရိယာပုလေးနဲ့ရှုမှလားတနေ့လုံးမနာတိုင်းရှုမှနေကြအဲ့လိုရှုမှတ်ပြီးတဲ့အခါကျညအချိန်မှလည်းပဲအိမ်မပြုံးမချင်းပေါ့အဲ့ဒီမှာတတိကပ်ပြီးတော့ရှုမှတ် နောက်ညနေရတော့အိပ်ပျော်သွားပြီနာနဲ့မိုးတော့ရစောစောထအချို့ယောဂီတွေဆိုရင်နှစ်နာရီတာတာလောက်ဆိုထနေပြီဒီမှာဒါဆိုရင်ထနေကြပါမယ်၃နာရီဆိုရင်အလုံး၄ပါးလောက်ထနေကြပါအလုံးထပြီးတော့ဟောဈဉ်ဉဏ်ရှောင်နေကြတယ်မင်္ဂလာရမကျောင်းတိုက်ကြီးရဲ့ရှိကကွင်းပြင်ကြီးထဲမှာတခါဈဉ်ဉဏ်ရှောင်နေကြဒီဓမ္မယုံရဲ့ဈဉ်ဉဏ်လာမှလည်းဈဉ်ဉဏ်ရှောင်နေကြအဲ့ဒီမှာဈဉ်ဉဏ်မှာတရားရင်းနဲ့ရှုမှတ်ပြီးတော့ဟော စောစောလေး၄နာရီလောက်ကြတော့ဟောထိုင်ရရပုံနဲ့ရှင်းမှကြတယ်၅နာရီလောက်ကြထိုင်ရရပုံလေးနဲ့ရှင်းမှကြတယ်ပြီးရကကဏ္ဍကြတော့ဒီလမ်းများတိတ္တပံကံကိုစောင့်တည်တယ်တရားရှင်းမှပုံလုပ်ပြီးတရားလေးနားတယ်နားပြီးတဲ့အခါ၆နာရီခွဲကြတော့ဘုရားသောကုံဝေယဝဇ္ဇအဖွဲ့ကဒီဒီမောင်လေးခေါက်လိုက်တယ်ခေါက်လိုက်တဲ့အခါဘုန်းကြီးတို့ယောဂီများကသံဃာတော်များကိုတန်းစီပြီးတော့ ဆိုတော့အလှကံကြွတဲ့အချိန်မှာဟောအမှန်ကလေးနဲ့ကြွတယ်ဒါအသွားမှာရှုမှတ်မှုဆောင်သွားတာဒါလေကိုကိုကိုလေးပဲဩငါပထမယဟန်လုံးလာလို့ပဲငါသွားမှလည်းမဆောင်နေဒါလေးကြည့်ရဟိုဆွမ်းပုံးပေးတဲ့ကံမှလည်းကုသိုလ်ရှင်များရဲ့တရားတရားကိုငဲ့ညာပြီးတော့စွမ်းနိုင်တယ်များရှုမှတ်မှုလေးနဲ့ပုံပေးနေကြတယ်အဘိုးကြီးတို့ယဟန်ယောဂီမြို့သားယောဂီမြို့သမီးယောဂီအားလုံးပေါ့ ဒါစွမ်းနိုင်တဲ့များရှုမှတ်မှုတွေပါအောင်ရှုမှတ်ပြီးတော့ပုံပြနေကြတာတွေ့တယ်။ရှုမှတ်ပြီးပြန်တော့ဆုံးပုံပြပြီးပြန်တော့လည်းပဲကိုယ်အမှတ်တတိလေးနဲ့ကိုယ့်ဟာကိုယ်ကိုယ်နေရာနေကိုထား။ဒါပြီးကိုယ်မှတ်လေးနဲ့ကိုယ်ဈဉ္ညာလမ်းမှာတက်ပြီးတော့ဈဉ္ညာမှာပြန်နေရှောက်။အဲ့ဒါလေးလေးပေါ့။တကယ်လို့ကိုယ်ကအမှတ်မပါဘဲနဲ့သွားမိရင်ဟောငါသွားလို့အမှတ်ပါတယ်ပြန်မှအမှတ်မပါမိဘူးဒါပဲ။ဒုတိယပုဂ္ဂိုလ်ဒုတိယပုဂ္ဂိုလ်ကြတော့အသွားမှာအမှတ်မပါ အပြန်မှာသာရှုမှတ်မှုပါတယ်အဲ့ဒီဒုတိယယဟန်မှာလည်းပဲတနေ့လုံးစင်္ကမေနနိတိစာယဘောဇရတံပဇင်ဖြစ်အောင်ရှုမှတ်နေမိမိစိတ်ကိုဘယ်မှမကျစားစေဘဲနဲ့တရားအာရုံနဲ့မှမကျစားနေတယ်ကာမိသနာပြပါရစတဲ့နိဗ္ဗာန်တရားတွေမဝင်အောင်ရှုမှတ်နေတယ်ဒုတိယပုဂ္ဂိုလ်အဲ့ဒီကနေရှုမှတ်ပြီးတော့ဉာဏ်ဥယျာဉ်ချီရောက် အဲ့ဒီမှာလည်းပဲနေခင်းကကဲ့သို့ပထမယဟန်ကဲ့သို့ရှုမှတ်တယ်ညဉ့်လျံအချိန်မှာလည်းရောက်စနားနေမှုပြုတယ်အမှတ်တတိနဲ့နားနဲ့မိုးတော့ရံမှာလည်းစောစောထပြီးတော့ရှုမှတ်တယ်အဲ့လိုရှုမှတ်ပြီးတော့သောကံကြွတဲ့အချိန်ကြတော့အဲ့ဒီမှာသောကံကြွကံဒီမှာပါစကဝမ်းပြီးတောက်တော့တယ်ဝမ်းထဲမှာမနေ့က7နာရီအချိန်လောက်တည်းကဘာမှအာရုံရှိတော့ဘူး ဘာစာရမှမရှိတော့ဘာစကားဝမ်းမီးကချက်เสียရမရှိတော့မိမိရဲ့ဒီမှာအစာအိမ်နိုင်ရမှုတခါလဲပုတ်တိုက်ပြီးတော့မိတွေကလောင်းလာပူရင်ချက်เสียရဟိုထဲမှာအစာမရှိတော့အစာမရှိတော့ဒီမှာဘေးရဲ့နိုင်ရသားတွေကိုတို့တော့ပူလောင်လာအဲ့လိုပူလောင်လာတဲ့ခါကျတော့အမှန်တရားဆင်းရဲတယ်ဒါကြောင့်မို့ကျမ်းဂန်များမှာဇိကိစ္စာပရမရောကပြောတာ ဆာလောင်ခြင်းဆိုတဲ့ဆင်းရဲဟာယောဂအလုံးထဲမှာအဆင်းရဲဆုံးယောဂတစ်ခုပဲဆာလောင်ပြီဆိုရင်ဘာမှလုပ်လို့မရတော့ဘာအာရုံပြုလို့မှမရတော့ဘာနှလုံးသွင်းလို့မှမရတော့အဲဒီမှာအင်မတန်ဆာလောင်ပြီးတော့ပတ်စကာဝမ်းပြီးတောက်လောင်တဲ့ခါကျတော့သူစွမ်းကန်ကြွတဲ့ကံမှာအမှန်နဲ့မတော်နိုင်တော့ဘူးခတ်တုတ်တုတ်တယ်အဲဒီမှာခတ်တုတ်တုတ်သွားပြီးတော့စွမ်းကန်နေပထမအဦးဆုံးရတဲ့ရာဟုစွမ်းလေး အဲ့ဒီရွာကူဇွမ်းလေးကိုတင့်လျော်တဲ့နေရာလေးမှာထိုင်ပြီးတော့အဲ့ဒီရွာကူဇွမ်းလေးကိုတပိတ်စောင့်ပြီးတော့ဖုံးပေးရအဲ့ဒီရွာကူဇွမ်းလေးမိမိရဲ့ဒီမှာဝမ်းမိုက်တဲ့မှာဝင်သွားပြီစာလေးဝင်သွားတဲ့အခါကျတော့အဲ့ဒီမှာဘတ်စကဝမ်းမိကချက်เสียတောက်လောင်เสียကအစာရောက်လာပြီဆိုတဲ့အခါကျတော့မိမိရဲ့အစာရင်နိုင်ရလေးကိုပုတ်တယ်လောင်ချောင်းမှုမရှိတော့အဲ့ဒီမှာတက်တာသွားတယ်အစာလေးဝင်သွားတော့တက်တာသွား အဲ့လိုတက်တန်သွားတဲ့ခါကျတော့မှဟောအမှတ်ကလေးနဲ့ဖုံးပြီးအဲ့ဒီကနေပြီးတော့တခါပြန်ထမ်းပြီးတော့ဆွမ်းကန်ကြွရှုမှတ်မှုနဲ့ကြွအားလုံးပြန်လာတဲ့အချိန်မှာလည်းပဲရှုမှတ်မှုအချိန်လေးနဲ့ပဲရှုမှတ်မှုလေးနဲ့ပြန်လာအဲ့ဒီပုဂ္ဂိုလ်ကြတော့အသွားမှာအမှတ်မဆောင်ဘဲနဲ့အပြန်မှာအမှတ်ဆောင်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ဒီမှာဆေးရပြန်စကန်းကိုဝင်ရောက်ကြတဲ့ယောဂီသူတော်စင်များ ပြန်ပြီးတော့မိမိတို့ဒီမှာသုံးသပ်ကြည့်လိုက်တရားပုဂ္ဂိုလ်ထဲမှာဟောမိမိရောပါနေသလားကိုကစွမ်းစားကြည့်မောင်းခောက်လိုက်တဲ့အချိန်မှာကိုကဆာလောင်းနေတာနဲ့ပဲရှုမှတ်မှုမပါဘဲနဲ့ပဲရှိရနေတန်းစီပြီးတော့ဒီကံယူစရာရှိတာနည်းနည်းယူမပြန်တော့လည်းပဲအမှတ်ကစိတ်စိတ်မမနိုင်တော့အမှတ်ကျဲကျဲမတည်လို့ ဘာကြောင့်လဲဆိုတော့မစကာဝါမီတောင်းတောင်းနေစားနေပြီနိအဲ့ဒီစားနေတဲ့အတွက်ကြောင့်မို့မမနိုင်တော့ပဲနဲ့ဟိုးမိမိတို့စွမ်းမလူခံပြီးတဲ့ခါကြတော့မှပထမနှစ်ဆုံးသုံးဆုံးတော့ကိုကိုမမပါပဲနဲ့စားမိလိုက်တယ်အဲ့ဒီကမှပစကဝါမီချက်လောက်တဲ့အစာဝမ်းနဲ့ရောက်သွားတဲ့ခါကျတော့ဟိုကမိမိရဲ့အစာအိမ်ကိုဘာမှမထိခိုက်တော့အဲ့ဒီကြတော့မှတက်တာသွားတယ်ဆာလောင်နဲ့တက်တာသွားလိုက်တာ အဲ့ဒီမှာသတိရပြီးတော့ကိုယ့်အကိုအမှန်လေးနဲ့စားသွားပြီဆိုရင်စောစားပြီးတော့ပြန်တဲ့ခါမှလည်းမှတ်ပြီးနဲ့ပြန်သွားရင်ဒါဒုတိယပုဂ္ဂိုလ်ကဲသို့အသွားမှာမှတ်မဆောင်နိုင်တဲ့အပြန်မှာမှတ်ဆောင်နိုင်တဲ့ပုဂ္ဂိုလ်ဒါကိုယ့်အကိုဒီမှာခု6ရက်တာကုန်ခဲ့ပြီဒီရက်တွင်းကိုယ့်အကိုပြန်ပြီးသုံးသပ်ကြည့်ပေါ့အဲပထမပုဂ္ဂိုလ်လားဒုတိယပုဂ္ဂိုလ်လားကြည့်ပေါ့နောက်တတိယပုဂ္ဂိုလ် တတိယပုဂ္ဂိုလ်ကြတော့အသွားမှလည်းအမှန်မဆောင်အပြန်မှလည်းအမှန်မဆောင်သူကတော့ပမာရပုဂ္ဂိုလ်ပေါ့မိလျော့နေတဲ့ပုဂ္ဂိုလ်အခြားရဟန်းတော်များကဲ့သို့တနေ့လုံးလည်းပဲမရှိမှဘူးမေ့ညင်ဝေးရချိန်မှလည်းမရှိမှဘူးမေ့မိုးတော်ရချိန်ရောက်တော့လည်းမရှိမှဘူးမေ့ အခုလိုဆုံးခံကြွတဲ့ကံမှလည်းမရှိမှဘူးဆုံးခံပြန်လည်းမရှိမှဘူးပမာဒမိလျော်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်လေးမျိုးထဲမှာအခုသုံးနံပါတ်3ဖြစ်တဲ့ပုဂ္ဂိုလ်များတဲ့ပုဂ္ဂိုလ်လေးများငါပါနေသလားကိုယ့်ဟာကိုယ်လေးပြန်သုံးသပ်ကြည့်ဒီထဲမှာမပါအောင်ကိုယ့်ဟာကိုယ်ကြိုးစားနေခင်းမှလည်းကြိုးစားပြီးရှုနေမယ်ညာဘုံပိုင်းမှလည်းကြိုးစားရှုနေမယ်ညာဘိုင်းမှာနင်းနေအောင်အနားယူပြီးတော့မိုးတော်ရံချိန်လေးမှလည်းပဲစိုးစိုးထားပြီးကြိုးစားမယ် ဇောကုံပေးကြွတဲ့ကံပါလေးပဲကုသိုလ်ရှင်များရဲ့စေတနာတရားတရားကိုနှဲ့ညာပြီးတော့ရှုမှတ်မှုလေးနဲ့ပဲပုံပေးမယ်ရှုမှတ်မှုလေးနဲ့လူခံမယ်မိမိတို့ကလူကံပုဂ္ဂိုလ်ဖြစ်သွားတယ်အလူကံပုဂ္ဂိုလ်ဆိုတာလူကိုခံတိုက်တဲ့ပုဂ္ဂိုလ်ဖြစ်အောင်သီလအကျင့်သီလစင်ကြယ်အောင်ချာဓမ္မရိပညာအကျင့်တွေယူတည်တည်ချင်းမိမိတို့ကလူကံပုဂ္ဂိုလ်ကြီးဖြစ်နေအလူကံပုဂ္ဂိုလ်ဟာသီလဓမ္မရိပညာမပြည့်စုံဘူးဆိုရင် ယူရတဲ့ပုဂ္ဂိုလ်မှာအကျိုးမများလားကုသိုလ်ဖြစ်ရုံပဲဖြစ်မယ်အကျိုးမများဒီလားနဲ့ပြည့်စုံတဲ့လူကံပုဂ္ဂိုလ်လူတန်းကနေသိကိုအကျိုးများဒီမျက်မှောက်ဘဝမှာကိုပဲအကျိုးပေးပြီးမြင်တယ်ဖြတ်တန်ပါလေဒါကြောင့်မို့မိမိတို့ကလူကံပုဂ္ဂိုလ်ပြီးပြီလူကံကြွပြီဆိုရင်စက္ကုတ္တရိချာပြီးတော့အားလုံးဇရဝုဒ္ဓသမီးကနေပြီးရှိရနေတိုင်းပြီးတယ်အားလုံးလူရှင်များလည်းမေတ္တာပွားတဝါကုလူရှင်တွေကိုလည်းမေတ္တာပွား မေတ္တာပွားပြီးဆုံးဘွယ်ရောက်တဲ့ခါမှာလည်းယောဂီပြီးပြီးစွာနိုင်သမျှအမတ်တတိလေးတွေပါနိုင်သမျှပါအောင်ကြိုးစားပြီးလို့ရှုမှတ်အဲဒီရှုမှတ်မှုလေးနဲ့ပုံပေးနေပြီဆိုရင်အဲဒီတွေကဒီစမ်းရတဲ့ဝမ်းရတဲ့အာဟာရတွေနဲ့ပတ်သက်ပြီးတော့တမတ်မှုယတတနာတွေကင်းနေနေတယ်အဲဒီလိုယတတနာတွေကင်းနေတဲ့ပုဂ္ဂိုလ်လူရတာယဟန္တာပုဂ္ဂိုလ်လူရတဲ့လောက်အကျိုးများပါတယ်ယဟန္တာပုဂ္ဂိုလ်မှာကိလေသာကင်းတော်မူ ဘုန်းကြီးတို့ကိုရှုမှတ်မှုလေးနဲ့ပုံပေးနေတဲ့ပုဂ္ဂိုလ်မှလည်းပဲတည်င်ကတည်င်ကကိလေသာတွေကင်းကင်းကင်းကင်းကင်းဒါကြောင့်မို့ယဟန္တာပုဂ္ဂိုလ်လူရသလိုပဲအကျိုးများတယ်အလှူရှင်များအကျိုးများအောင်မိမိတို့ဝေယဝဆပုဂ္ဂိုလ်များအကျိုးများအောင်ရှုမှတ်မှုလေးနဲ့ပုံပေးပါအဲတော့တတိယပုဂ္ဂိုလ်ဟာအတော်မှလည်းအမှန်မပါဘူးပြန်မှလည်းမပါအမှန်မပါဘူးပမာရပုဂ္ဂိုလ်ပေါ့နောက်စတုထပုဂ္ဂိုလ် ဇတုထပုဂ္ဂိုလ်ကြတော့အသွားမှရောအပြန်မှရောအမှဆောင်တဲ့ပုဂ္ဂိုလ်အသွားလည်းအမှပါလေအပြန်လည်းမှပါပထမပုဂ္ဂိုလ်ရဲ့ဆိုပဲတနေ့လို့နာနေ6နာရီကည6နာရီတည်းအောင်ဆင်းရဲလျှောက်ပြီးလို့ရှုမှတ်ထိုင်ဣရိယာပုနဲ့ရှုမှတ်မိမိစိတ်ကလေးကိုဘယ်မှမကျဆန်းစေဘူးတရားအာရုံထဲမှာရှုမှတ်တဲ့အာရုံထဲမှာပဲစိတ်ကလေးကျဆန်းနေဝိညာဉ်အချိန်မှလည်းနေကင်းကားပဲသူဒီလိုပဲရှုမှတ်တယ် ညနေရအချိန်မှာခိတ္တအမှတ်တတိနဲ့နားနားပြီးတော့နာနဲ့မိုးတော်ရအချိန်မှာလည်းပဲစုံစုံထားပြီးတော့ပြုဝယ်ကိစ္စနဲ့ပြုပြီးတာနဲ့တပြိုင်နက်တည်းစဉ္ညာလျှောက်ပြီးရှုမှတ်မယ်ထိုင်ဧရိယာကိုလည်းရှုမှတ်အဲဒီလိုရှုမှတ်မှုတွေရတဲ့ဒါလည်းဘောဇရမိမိရဲ့တရားအာယုန်ထဲမှာပဲကျစားနေတဲ့ဒီစိတ်လေးရအဲဒီလိုကျစားပြီးတော့ပြုဝယ်ကိစ္စလေးတွေချင်းရသေးတယ်ဆိုရင်ဆိုလိုတာတိုက်ပေါ်ရရင်ကနာစီရင်ကနာကျင့်ဝတ်တွေပြုရတယ် ပြုပြီးအချိန်ရသေးရင်တရားတစ်ထိုင်တစ်ထိုင်ထိုင်ပြီးပြီဆိုရင်ဆုံးခံကြွားဆုံးခံကြွားတဲ့အခါကလည်းမလည်းပဲနောက်ကအမှတ်တည်းဟိုဆုံးခံပြန်လာတဲ့အချိန်မှာလည်းပဲရှုမှတ်မှုအမှတ်တည်းနဲ့အတော်ရောပြန်ရောအမှတ်ဆောင်နေတဲ့ပုဂ္ဂိုလ်တကယ်ကိုကောစရတမ္ပစင်ပြည့်နေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာဘာကိလေသာမှဝင်ခွင့်မရှိတော့ဘာနိဗ္ဗာန်တရားမှမဝင်နိုင်တော့ဘာကမ္မဝိတ္တပြဘာဝိတ္တဘာဝိတ္တမှမဝင်နိုင်တော့တကယ်ကိုစိတ်ကဝိတ္တုဒီအမြဲတမ်းစင်ကြယ်နေ တကယ်ကိုပြည့်စင်နေအဲ့ဒီပုဂ္ဂိုလ်မျိုးကိုကတ္တပစ္ဆကတိကဘုကျင့်ဝတ်ကိုကျင့်နေတဲ့ပုဂ္ဂိုလ်ကတ္တပစ္ဆကတိကကတ္တဆိုတာတွမ်းမှုပစ္ဆာကတ္တဆိုတာပြန်မှုတွမ်းမှုပြန်မှုတို့၌မပြတ်ဤကဖြစ်နေတဲ့ပုဂ္ဂိုလ်တဲ့ကတ္တပစ္ဆာကတိကဤကမပြတ်ဖြစ်နေတဲ့ပုဂ္ဂိုလ်ဖြစ်နေတဲ့အကျင့်ပေါ့ အပေါင်းမှာလည်းပဲရှုမှတ်မှုပါတယ်အပြန်မှာလည်းပဲရှုမှတ်မှုပါတယ်အဲ့လိုအပေါင်းရောအပြန်ရောကိုဘယ်ချိန်မှမလို့တော့အမြဲတမ်းကျင့်နေတဲ့ပုဂ္ဂိုလ်အဲ့လိုကျင့်ဆောင်နိုင်တဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားသာသနာမှာရှိခဲ့သလားဆိုတော့ဘုရားတို့မြတ်စွာဘုရားသာသနာမှာအဲ့လိုပုဂ္ဂိုလ်ကြီးအများကြီးပါအဲ့ဒီအများကြီးတွေကဘုရားတို့တီဟိုကျွန်းမှာသင်ရှားခဲ့တဲ့ပုဂ္ဂိုလ်ကြီးတွေပြောရလို့ရှိရင်အာလိန္ဒကဆိုတဲ့ကြောင့် အဲ့ဒီအာလိလကကျောင်းမှာတရင်တုံးပြီးတော့နေတဲ့မဟာဖုဒ္ဒဒေဝဆိုတဲ့မထေရရှိတယ်။ပွဲတော်ကမဟာဖုဒ္ဒဒေဝဘယ်သူပါလိမ့်မလဲ။မဟာဖုဒ္ဒဒေဝ။အဲ့ဒီမဟာဖုဒ္ဒဒေဝမထေရအဲ့ဒီမထေရကြီးဟာဒီကတ္တပစ္စာဂတိကကျင့်ဝတ်ကို16နှစ်တိုင်တိုင်ကျင့်တယ်။ဘယ်နှစ်တည်းလဲ16နှစ်တိုင်16နှစ်တိုင်တိုင်ဘယ်ချိန်မှမလွတ်ဘူးဆုံးခံသွား။ မှန်မလို့ဆုံးကံပြန်မှန်မလို့အဲ့ဒီမှာရှုမှတ်မှုနေပဲအဲ့ဒီမှာနေ့မှလည်းပဲတနေ့လို့ရှုမှတ်မှုနေညင်ဘူးရအချိန်မှလည်းရှုမှတ်မှုနေညင်လေရအချိန်လျောက်စင်နားနေမှုပြုမိုးတောင်းရအချိန်မှလည်းမှတ်တည်အဲ့ဒီလိုကိုရှုမှတ်မှုတတိကဘယ်မှမကျဆာတော့ဘူးပြည့်ပြည့်ခန္ဓာမှာပဲကျဆာနေတယ်တရားအာယုန်ထဲမှာပဲကျဆာနေတယ်အဲဒီဆုံးခံကြွတဲ့နေရာမှာလည်းပဲတတိမလို့စိတ်ခဲ့ဆုံးခံပြန်တဲ့နေရာမှာလည်းတတိမလို့စိတ်ခဲ့ အဲ့လိုကိုမလောက်အောင်ကျင့်ခဲ့တာ16နှစ်တိုင်တိုင်အဲ့လို16နှစ်တိုင်တိုင်ကျင့်ပြီးတော့အနှစ်20မြောက်မှာပဲဗတရားသမารီအားတွေအကောင်းထက်တန်စွာရပြီးတော့ဝိပဿနာဉာဏ်လေးဆင့်ဆင့်ပြည့်စုံပြီးတော့မဲ့ဆင့်ဆင့်ဖိုးဆင့်ဆင့်ဆက်ရောက်ပြီးတော့အဲ့ဒီမထေရကြီးဟာကိလေသာအလုံးကုန်ခံပြီးယန္တာမထေရကြီးဖြစ်တော်မူတယ်။အတော်ရောအပြန်ရောအမြဲမပြတ်ရှုမှတ်နေတဲ့ပုဂ္ဂိုလ် ကိုဘုန်းကြီးတို့ယောဂီများဒီနေ့ဆယ်ရက်တာတရားစခန်းလေးကိုမဟာစီတိပ္ပံဝိပဿနာအကျင့်မြတ်တရားတွေကိုချစ်ကြံအထုံနေတဲ့အချိန်မှာတော့ဖြင့်မိမိတို့ရဲ့စိတ်ထဲမှာသူတော်ကောင်းစိတ်ကိုတစ်ခါလဲတွန်းထားမိမိတို့ရဲ့စိတ်ထဲမှာယောဂီစိတ်တွန်းထားယောဂီဆိုတာယုတ်စတိတိယောဂောယောဂောအတ္တအတ္တိတိယောဂီတရားနဲ့အမြဲတမ်းရှင်တွဲနေတဲ့ပုဂ္ဂိုလ်သာယောဂီတို့ ရှုမှတ်မှုအမြဲတမ်းပါနေတဲ့ပုဂ္ဂိုလ်ဟာယောဂီပဲရှုမှတ်မှုမပါတဲ့အချိန်ဟာယောဂီမဟုတ်တော့ဒါရှုမှတ်မှုဟာခုကောသရတမစဉ်ဖြစ်နေအောင်ရှုနေတဲ့ပုဂ္ဂိုလ်ပဲအချိန်ပြည့်မိမိရဲ့စိတ်တွေကတရားအယုံထဲမှာကျဆန်းအဲ့ဒီပုဂ္ဂိုလ်ဟာယောဂီအဲ့လိုဖြစ်အောင်ကျင့်ရနောက်ဒုတိယမထေရဘာကာလဝန္ဒီမန္တအကြောင်းမှာတရင်သုံးပြီးတော့နေတဲ့မဟာနာဂဆိုတဲ့မထေရကြီး အဲ့ဒီမထေရကြီးကထူးခြားတဲ့အကျင့်ကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဒုက္ခရစီရာကျင့်ကိုကျင့်တော်မူတာကိုသူအင်မတန်ကြီးညိုတယ်အားကြတယ်အဲ့လိုကြီးညိုအားကြပြီးတော့ဒီဒုက္ခရစီရာအကျင့်ကိုပူဇော်တဲ့အနေအားဖြင့်ခုနှစ်နှစ်တိုင်တိုင်နဲ့ခုနှစ်နှစ်တိုင်တိုင်ရက်ချင်းဣရိယာပုနဲ့ သွားခြင်းဣရိယာပုဒီဣရိယာပုနှစ်မျိုးနဲ့ပဲကျင့်ကြံအထုံနေတယ်ထိုင်တဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဒါတွေရှောင်တာထိုင်နေဆိုတာညောင်းလို့လို့ပြိမာန်လို့လို့နားတဲ့နေရာပြင်ထိုင်တာဒီဣရိယာပုကိုသူရှောင်တယ်လျောင်းတဲ့ဣရိယာပုဒါနားတဲ့နေရာပြင်နားတာဖြစ်တဲ့အတွက်ကြောင့်လျောင်းတဲ့ဣရိယာပုကိုလည်းရှောင်တယ် မြတ်စွာဘုရားဒုက္ခရစရိယာအကျင့်ကြီးကို6နှစ်တိုင်တိုင်ကျင့်တယ်မြတ်စွာဘုရားရဲ့အကျင့်ကိုပူဇော်တဲ့နေရာပြင်နာလည်းပဲ9နှစ်တိုင်တိုင်ရက်တဲ့ဣရိယာပုရဲ့ဗာဣရိယာပုလေရက်တဲ့ဣရိယာပုရဲ့နောက်တစ်ခုကအေးသွားတဲ့ဣရိယာပုဒီနှစ်ခုတည်းနဲ့ကျင့်တယ်ဒီတော့မေးစရာတော့ရှိပါလားရှင်ဘုရားစောစားရင်မတ်တပ်ပြန်လားစောစားရင်မတ်တပ်စားတာကတော့ ဘုန်းကြီးတို့ဂျိန်းဘုန်းကြီးတွေပဲတွေ့ဘူးလေဂျိန်းဘုန်းကြီးတွေကမတ်တဆာခုချိန်ဒီအောင်ဂျိန်းနေဆိုတာအိန္ဒိယနိုင်ငံမှာရှိသေးတယ်အဲ့ဒီဘုန်းကြီးတွေကသွန်လူတန်းတဲ့ပုဂ္ဂိုလ်ကလည်းပဲလင်မန်းနဲ့ထည့်ပြီးတော့မတ်တန်ဘုန်းကြီးကလည်းအလူခံတာမတ်တန်အဲ့ဒီသွန်စားနေတာကိုဘုန်းကြီးကကြည့်ပုံလေးကိုကြည့်လိုက်တဲ့အခါကျတော့ညာလက်နဲ့အဲ့ဒီသွန်ကိုယူတယ် ယူပြီးတော့တကယ်ဆိုရင်ညာနဲ့နဲ့ယူပြီးပါဇာထဲထည့်လိုက်ရုံပေါ့မထည့်သေးဘူးဘယ်လက်ထဲထည့်အဲ့ဒီမှာဘယ်လက်ထဲကနေမှတစင်တကံပါဇာထဲထည့်တော့ထမင်းလုံးလေးအောက်ကိုပြန်ကျဲမနေဘူးလားခါပြန်ကျဲနေတာဟွာမြတ်စွာဘုရားသာသနာမှာဒီမှာတော့ကမင်းကြီးဟာသူစားကကြီးညိုလာခဲ့တယ်ကိုယ်ွယ်လာခဲ့တယ်ခြေယူဝါဒကိုမကြီးညိုနိုင်တော့တာအဲ့ဒီ စွန်းစားတဲ့နေရာမှာကြီးညိုဝယ်မဖြစ်လို့အဲ့ဒီမှာကြီးညိုမှုတွေပြတ်သွားတာအဲ့ဒီကနေပြီးတော့နိကျောဒသာမဏေငယ်လေးရဲ့အဘိက္ခန္တပဋိက္ခန္တရှေ့သို့သွားမှုနောက်သို့ဆုံးမှုဆိုတာလေးကိုတတိတံပစဉ်ရှင်ပြီးတော့ဆုံးခံကြွတယ်ဒီကြောတာတာမနေငယ်အဲဒီလိုဆုံးခံကြွနေတာလေးကိုမြင်ပြီးတော့ကြည်ညိုစိတ်တွေဖြစ်ခဲ့တာ ပထမနန်းတော်မှာဂျိန်းယဟန်တော်6000ကိုအမြဲတမ်းဆုံးဝတ်တည်ထားဒီနေ့မှာစိတ်ညစ်ညူးတာနဲ့မိမိကိုယ်ကိုစိတ်ကတ်တဲ့ပုဂ္ဂိုလ်ကြီးဆုံးဖုံးပေးတာလေးကိုတွားပြီးကြီးညိုမယ်ဆိုပြီးတွားကြီးညိုတဲ့အခါစောစောကပြောသလိုတွေ့အဲ့ဒီမှာစွန်းစားနေတဲ့နေရာပတ်ဝန်းကျင်တစ်ခုလုံးဟာဒီအယိုးတွေရောပါတွေရောထွေးထုတ်တာလीအ ဓမ္မလုံးရောပါရောပွားထားလို့ဆိုတော့အဲ့ဒီကြတော့မှဩငါကိုယ်ခွင်နေတဲ့ပုဂ္ဂိုလ်ကဒီလိုပုဂ္ဂိုလ်တွေပါလားအဲ့ဒီမှာစိတ်ကြီးပူပြီးတော့မချမ်းမသာဖြစ်ပြီးတော့နန်းဆောင်ပြန်ဝင်လာပြီးတော့လေသာကလေးလေးဖွင့်ပြီးတော့နန်းရင်ပြင်ကိုလှမ်းကြည့်လိုက်တဲ့အခါမှာနိကျောဒါဆိုတဲ့သာမဏေငယ်လေးခုနှစ်သားအရွယ်လေးတွေ့လိုက်တယ်။ဟိုကတပိတ်လေးပတ်လိုက်ပြီးတော့မျက်နှာလေးချာတယ်။အဲဒီမှာဗိက္ခန္တပဋိက္ခန္တသွားနေတဲ့အမူအရာလေးကိုတတိကံပြီးတော့ရှုမှတ်သွားတယ် အဲ့ဒါနဲ့မိလူတွေတယောက်ကိုသွားဟူကိုတော်လေးကိုသွားပင့်နေတယ်ဆိုသွားပင့်ခိုင်းဟာပင့်တယ်သွားပင့်တဲ့ကံမှလည်းပဲကိုတော်လေးကနေကြိုးရတာမလေးငယ်လေးကဒီပုံမှန်ပဲအမှတ်တတိနဲ့မလို့ပြန်လာနေတယ်နောက်တစ်ခါအာသောကမင်းကြီးကမရောက်လာသေးတာနဲ့နောက်တစ်ယောက်ထပ်လွတ်တယ်နောက်တစ်ယောက်ထပ်ပင့်တယ်ဒီတိုင်းမင်းကြီးကပင့်တာပဲဆိုပြီးတုတ်တုတ်ကတ်တုတ်တုတ်မလားသူ့ရဲ့သွားနေကြတတိမလွတ်စီပဲနေပဲသွားတယ် နောက်တတိယမြောက်တယောက်ထပ်လို့တယ်တတိယမြောက်လို့လေဒီတိုင်းပဲမိမိရဲ့သွားမှုကိုမပြင်ဘူးဒီတိုင်းပဲမတ္တိနဲ့ပဲသွားနန်းတော်ရဲ့ရောက်နန်းတော်ရဲ့ရောက်တဲ့အခါကျတော့မှရှင်ဘုရားရှင်ဘုရားနဲ့တင့်လျော်တဲ့နေရာကိုကြွရောက်သတင်းသုံးတော်မူပါဆိုပြီးတော့နေရာပေးတဲ့အခါကျတော့မှချထားတဲ့မျက်လွှာလေးကိုအဲ့ဒီကျမ်းမှာမျက်လွှာလေးပြင်ပြီးလှမ်းကြည့်တာစက္ကုတ္တရီကိုဘယ်လောက်နိုင်နေတော်မူလဲဆိုတာ ယောဂီဆိုတာအဲ့ဒီလိုနေရာနဲ့အဲ့ဒီလိုမျက်စိစက္ကုတ္တရီထိသိရမှာယောဂီဆိုတာအဲ့ဒီလောက်ထိသိပြီးတော့မှမျက်တော်လေးပွင့်ကြည့်တယ်ဒါဘာကြောင့်မျက်တော်လေးလမ်းကြည့်တာလဲဆိုနေရာထိုင်ရင်းပြီးတဲ့ခါကျတော့မိမိတဲ့အတ္တတိကဂုံဝါကြီးတဲ့ပုဂ္ဂိုလ်ရှိရင်မိမိကနင်းတဲ့နေရာမနေသင့်ဘူးဒါကြောင့်မို့အဲ့ဒီမှာဒီထဲမှာယဟန်တော်များပါဒနာဆိုတာကြည့်လိုက်တယ် ရှိတော့မရှိမရှိတဲ့ခါကျတော့မှတကယ်မင်းရဲ့ဒီဟာသနာပလင်ကြီးပေါ်မှာတက်ပြီးတော့ရဲရဲဝံ့ဝံ့ကြွရောက်ပြီးသတင်းသုံးတာအဲဒီမှာကျသိမွေးကြီးများထားလာအောင်ဒီလိုမှလောကမင်းကြီးကဖြစ်သွားအဲဒီမှာကွင်းသားမလင်ငယ်လေးရဲ့ဟောကြားတဲ့တရားမေ့နေတဲ့ပုဂ္ဂိုလ်ဟာတည်တူပဲမမေ့တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုသွားနေသူပဲဆိုပြီးဒါလေးဟိုပဲရှင်းပြီးဟောပြလိုက်တယ်ဘုရားတို့ယောဂီများလည်း တရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာမိနေတဲ့ပုဂ္ဂိုလ်ဟာသိသူပဲဘာကြောင့်လဲဆိုတော့နောက်ထပ်ဘဝတွေရဘဝတွေရလိုက်တဲ့ကိုယ်အောင်မနာအောင်မသိအောင်တသေးလေးသိနေရမမိတဲ့ပုဂ္ဂိုလ်တတိမြဲနေတဲ့ပုဂ္ဂိုလ်ကြတော့ဝိပဿနာဉာဏ်လေးဖြစ်မယ်ဝိပဿနာဉာဏ်မှမဲ့ဉာဏ်လေးဖြစ်မယ်ဒီမဲ့ဉာဏ်လေးစစ်စစ်တေကိတိတာသောကုန်ကံဉာဏ်သာဖြစ်ရင်နောက်ထပ်ဘဝဆိုတာမရှိတော့ဆင်းရဲတွေကုန်သွားတယ်အဲ့လိုနိဗ္ဗာန်တော့ ဒါကြောင့်ဒီတရားလေးဟောလိုက်တာနဲ့ကြည်ညိုပြီးတော့မနေ့ကငါစပြီးအရှင်ဘုရားနဲ့တကွာသံဃာတော်များတပည့်တော်နန်းတော်ကိုစွမ်းလူကကြွပါဆိုပြီးလူရန်လိုက်တယ်အဲဒီလိုဒီရိမာတော်ကမင်းကြီးကြည်ညိုမှုတွေဖြစ်ပြီးတော့ဒီကနေ့ကိုယ်တိုင်ကိုယ်ဌာနသာသနာပြုစီလုပ်တဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံမပါဘူးလားပါပါသူနာပုံပြီးရှင်သောနာရှင်ဥတ္တရာအဲဒီမှာရောက်လာအဲဒီရောက်လာပြီးဒီကနေ့သာသနာတော်ကြီးကဒီလိုနေလိုလားလို့ထုံရင်တောက်ပပြီးတော့ သာသနာတော်ကိုကြီးညိုခွင့်ရတယ်ဆိုတာဟောဒီမိကျောတာတာမဏေငယ်လေးရဲ့ရှုမှတ်မှုလေးနဲ့တွားနေတာကိုမြင်ရပြီးတော့သာသနာတော်ကိုကြီးညိုသွားတာဒါကြောင့်ဒီကနေ့ခွန်ကြီးတို့ယောဂီသူတော်စင်များရဲ့ရှုမှတ်မှုလေးနဲ့တွားတာရှုမှတ်မှုလေးနဲ့ပြန်တာရှုမှတ်မှုလေးနဲ့ဖုံးပေးတာအဲ့ဒါကိုမြင်နေရတဲ့ပုဂ္ဂိုလ်ကြီးကြီးညိုရတဲ့ပုဂ္ဂိုလ်ကြီးအလုံးတရားတရားတွေဖြစ်ကြီးညိုစိတ်တွေဖြစ်ဒီနေ့ဆယ်စကားပြီးပြီးနောက်တစ်နေ့အတွက်အဲ့ဒီမှာဘုဒ္ဓရှင်တွေပြည့်တယ် ဒါဘာကြောင့်လဲဆိုရင်ဒါမိမိတို့ရှုမှတ်ဖို့တတိလေးမလွတ်စေပဲနဲ့သွားမှုလာမှုအားလုံးအလုခံမှုစားမှုတောင်းမှုကစပြီးတော့အဲဒီမှာရှုမှတ်မှုမြဲခဲ့လို့ဒါကြောင့်အခုအသွားရောအပြန်ရောအဲ့ဒီယဟန်တော်ကတော့အသွားမှလည်းပဲရှုမှတ်မှုအပြန်မှလည်းပဲရှုမှတ်မှုအကုန်လုံးကရှုမှတ်မှုနဲ့ကြီးတယ်ဆုံးဖုံးပေးတဲ့နေရာမှာလည်းပဲရှုမှတ်မှုနဲ့အဲ့ဒီတီဟိုကျွန်းမှာတဲ့ ဝေလိုတောလာလေးတွေတောလာလေးတွေမှာရွာရဲ့အထွက်မှာဆွမ်းစားကြောင်းလေးတွေဆောက်တူတာကြောင်းလေးတွေဆောက်ဆောက်တာအဲ့ဒီတန်ဃာတော်များတောရဆောက်တည်တာဖြစ်တော့ကိုနေတဲ့ကြောင်းထီအောင်ပြန်သွားရင်မွန်တိန်တော့မွန်တိန်မှာဆိုတော့လမ်းမှာပဲဒီလိုပဲတွေ့နေရဆုံးပုံပေးရတော့အဲ့ဒီမှာဆွမ်းစားကြောင်းလေးတွေဆောက်ဆောက်တာအဲ့ဒီဆွမ်းစားကြောင်းတွေမှာရရွာလေးကနေဆွမ်းကံပြီးပြန်လာလို့ဆွမ်းစားကြောင်းလေးတွေပေါ်မှာဆွမ်းစား အဲ့ဒီဆုံးစားတဲ့ကအမတ်တတိနဲ့စားတဲ့အတွက်ကြောင့်မို့ကိလေသာအသောကုန်ခံပြီးတော့ယဟန္တာဖြစ်ကြတာလေအဲ့ဒီမှာဆုံးစားကြောင်းပေါ်မှာလက်ကလေးထောက်ပြလို့ဒီနေရာလေးတော့မဖြစ်သေးပါဘူးလို့လက်ထောက်ပြစရာမရှိတော့အောင်ပဲဘာကြောင့်လဲဆိုရင်ဆုံးပုံပေးတဲ့ကံမှာအမတ်တတိပါလို့လားမပါလို့လားပါလို့ဒီနေရာမှာတရားမရသေးတဲ့နေရာဒီနေရာလေးကြံပါသေးတယ်လို့လက်ထောက်ပြစရာမရှိဘူးလေ အာလို့ရဟန်းတို့ကြီးဟာဆုံးပုံပေးခြင်းဆုံးပုံပေးတဲ့အချိန်လေးမှာအမတ်တတိနဲ့ဖုံးပေးတဲ့အတွက်ကြောင့်သောတာပန်သက္ကရာကအနာဂံယဟနာပုဂ္ဂိုလ်တွေပြင်ရမှာဖြစ်ကြတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းဆုံးဖုံးပေးရင်ရှုမှတ်မှုလေးနဲ့ဖုံးပေးရင်တရားမရနိုင်ဘူးလို့မပြောနိုင်ပါဘူး။တရားရနိုင်ပါလေ။တရားကြီးတွေ့နိုင်ပါလေ။ဒါကြောင့်အကုန်လုံးအမှတ်တတိနဲ့မှဖို့ပါ။အခုဒီမှာသုံးသမပြောတဲ့မဟာနာဂမထေရကြီးဟာ မြတ်စွာဘုရားရဲ့ဒုက္ခစရိယာအကျင့်ကိုပူဇော်တဲ့အနေအားဖြင့်ရက်တဲ့ဣရိယာပုရဲ့သွားတဲ့ဣရိယာပုရဲ့ဒီဣရိယာပုနှစ်ပါးနဲ့ပဲကျင့်သုံးအထုနေထိုင်နေဣရိယာပုမထိုင်ဘူးလားဆိုတော့ထိုင်ပါလေစွမ်းပုံးပေးတဲ့အချိန်ကိုထိုင်ပါလေအနားယူတာမဟုတ်ပါဘူးစွမ်းပုံးပေးတဲ့အချိန်မှာထိုင်ပြီးပုံးပေးပါနောက်ပြီးတော့ဘုန်းကြီးကျမ်းမာရေးဆောင်ရွက်တဲ့နေရာမှာလည်းထိုင်ရပါ ဒီအချိန်မှလွဲ၍ကျန်တဲ့အချိန်တွေကိုပင်မလို့ဆိုပြီးတော့နားပြီးထိုင်တာမျိုးမရှိပါဘူးပင်မလို့လို့ဆိုပြီးတော့တဏှာရင်တော့အချိန်လေးတော့အနာယူမှပဲဆိုပြီးကြိုးစားတာလည်းမရှိပါဘူးအဲဒီတော့အဲဒီမှာတောက်လျှောက်ပဲအဲဒီမှာထိုင်တဲ့ဣရိယာပုနဲ့ဈဉ္ညာဣရိယာပုကိုဖြစ်ပြီးတော့ရက်တဲ့ဣရိယာပုနဲ့သွားတဲ့ဣရိယာပုဒီနှစ်ပါးနဲ့ခုနှစ်နှစ်တိုင်တိုင်ကျင့်ပါလေတဲ့ နောက်ပြီးတော့သောကံသွားတဲ့ကံမှာကတ္တပစ္စာဂတိကကျင့်ဝတ်ကိုလည်းပဲ16နဲ့လုံလုံကျင့်ပြီးတော့အဲ့ဒီမှာကိဋ္တအာသောကုန်ခံပြီးဉာဏ်ဖြစ်ပါလေဓမ္မဟာနာကမထေရအဲ့ဒီမှာကတ္တပစ္စာဂတိကသွားမှုပြန်မှုမှာ16နှစ်တိုင်တိုင်ဘယ်နှစ်နှစ်ပါလဲနည်း16နှစ်တိုင်ဒီ16နှစ်တိုင်တိုင်တတိမလုပ်ခဲ့ဘူးလေအမှမလုပ်ခဲ့ဘူးလေနောက်တခါဘုန်းကြီးကလံပစိတ်ကမ်းကြောင်းဟဲ့နောက်အထူးအဖြင့်တော့တဲ့ အဲ့ဒီမဟာနာဂမထေကြီးကနိဆွမ်းခံကြွတဲ့အခါမှာအထူးကပါဇက်ထဲမှာရင်ငုံပြီးကြွတဲ့ဘယ်လိုကြွတာလဲပါဇက်ထဲမှာရင်ငုံပြီးတော့ကြွတယ်တရားဓမ္မတွေနဲ့စကားပြောမိဆိုမိမှဆိုလို့ဟုတ်လားတရားဓမ္မတွေနဲ့စကားပြောမိမှဆိုမိမှဆိုလို့အခုဒီဆုံးခံကြွဒီမှာတော့ဆုံးခံကြွတာမရှိဘူးဘုရားတို့မြန်မာနိုင်ငံတော့ဆုံးခံကြွဆုံးခံကြွပြီဆိုရင်အေး ဒီနေ့ဝင်လာတာနဲ့ဧဘဝရတာနဲ့ရှင်ဘုရားဒီနေ့ပါကနာနဲ့သာမိတာအဲ့ဒီဟာတွေကိုမေးကိုဖြေရမှာဆိုလို့ရင်ကုန်ထားတာဒါတွေကိုမေးပါဆိုလို့ရင်ကုန်ထားတာဒီလိုမဟုတ်ဘူးတင့်လျော်မှန်ကန်တဲ့ဒီနေ့ဗာနေပါလေဖေ။ဒီနေ့တရင်နေပါလားဖေ။ဒီနေ့ဗာနေကြပါလေဖေ။အဲ့ဒါမေးရင်တော့တဲ့ပါဇက်ထဲမှာပါလာတဲ့ရေကိုထွေးထုတ်ပြီးတော့ဖြစ်ရဲ့တဲ့ ဒီလိုမဟုတ်ဘဲနဲ့တခြားစကားမေးလို့ရတော့ရေငုံထားတယ်လုံးဝစကားမပြောကိုရှုမှတ်မှုမပြတ်တော့ဘူးပေါ့စကားပြောရရင်အမှန်မပြတ်ဘူးလားမပြတ်တာအဲ့ဒီလိုပဲကလမစေကန်းကျောင်းမှာတရင်သုံးပြီးတော့နေတဲ့ယဟန်တော်၅ချိတ်ပေါ့90ပေါ့ယဟန်တော်90ရာလေးပဲဒီတိုင်းပဲအဲ့ဒီမှာသုက္ကံကြွားတဲ့အခါမှာလေးပဲဒီလိုပဲမာနာကမထေကြီးခဲ့သူအားလုံးက ပါဇက်တဲ့ရင်ကုန်ပြီးတော့မှဆုံးခံကြွကြတယ်အဲ့ဒီမှာပါဇက်တဲ့ရင်ကုန်ပြီးတော့ဆုံးခံကြွနောက်ပြီးတော့ကြောင်းမှန်နေတဲ့ခံမှလည်းပဲတန်ခါမထေကြီးကဘာလို့အမိချီတာလဲဆိုတော့ရှင်ဘုရားတို့တပည့်တော်တို့အခုလိုသာသနာတော်ဝင်ရောက်လာတာအကျွေးတင်လို့လည်းပဲအကျွေးမဆက်ခြင်းလို့သာသနာတော်ဝင်ရောက်လာတာမဟုတ်ဘူးတဲ့လောက်ကင်မစားခြင်းလို့သာသနာတော်ဝင်ရောက်လာတာလည်းမဟုတ်ဘူးတဲ့မင်းဖြင့်မင်းတန်တင့်လို့ တန်တာတော်ဝင်ရောက်လာတာလည်းမဟုတ်ဘူးတပည့်တော်တို့ကတန်တာရဝတ္တဒုက္ခတော့တန်တာဝဆင်းရဲကလွတ်မြောက်တဲ့အကျင့်ကိုကျင့်ကြံပွားများအထုတ်ဖို့အတွက်တန်တာတော်ဝင်ရောက်လာကြတာဖြစ်တယ်ဒါကြောင့်အကြောင်းမဲ့တက်တဲ့စကားမပြောကြစုံနဲ့လုံးဝစကားမပြောစရမ်းလို့မပါဘူးနော်အကြောင်းမဲ့တက်တဲ့အဲ့ဒီမှာအရဟတံအပ္ပတဝါအညမဉ္ဇဏလပိတ္တမအရဟတံ အရဟတမေအရဟတဘုသူမရောက်သေးမချင်းအပတ္တဝါမရောက်သေးမချင်းအညမဉဏ်အချင်းချင်းအညမဉဏ်အချင်းချင်းနန္ဒပိတံမှာအကြောင်းတို့မရှိပဲစကားမပြောကြစုနဲ့အကြောင်းတို့ရှိရင်မလုပ်ပါနဲ့ပြောရမှာအကြောင်းရှိရင်ပြောမယ်အကြောင်းတို့မရှိရင်လုံးဝမပြောဘူးအဲ့ဒီလိုအရတမေအရဟတဘုရောက်အောင်ဒီလိုလိုကြင်ကြံပွားများအထောက်ရအောင်နဲ့အဲ့လိုအထုတ်တဲ့ကံမှာလည်းပဲကမ္မထာနာယုတ်တည်နေပါစိတ်တည်နာ ကမ္မထမ်းနဲ့ရှင်တဲ့စိတ်ဖြစ်တာလေရှုမှတ်မှုနဲ့ပဲရှင်နေတယ်အမြဲတမ်းရှုမှတ်မှုလေးနဲ့လည်းသွားတယ်ထိုင်တဲ့ကံမှလည်းရှုမှတ်မှုနဲ့ရက်တဲ့ကံလည်းရှုမှတ်မှုနဲ့သွားတဲ့ကံမှလည်းပဲပါဒံဥဒရံတော်ခြေတော့ကိုကြွတဲ့ကံမှဖြစ်စေလှမ်းတဲ့ကံမှဖြစ်စေခြားတဲ့ကံမှဖြစ်စေတတိမလို့ပဲလေသွားတာကြွရမယ်အဲ့ဒီမှာသွားတဲ့ကံမှလည်းရှုမှတ်မှုမလို့စင်တယ်နေတဲ့တိုင်တဲ့ကံမှလည်းကမ္မထမ်းမလို့စင်တယ်အဲ့တော့အချိန်ကြီးပေါ့အချိန်နဲ့တပြေးညီ အမြဲတမ်းရှုမှတ်မှုလေးနဲ့နေမယ်အကြောင်းတူးမရှိပဲစကားမပြောအကြောင်းတူးရှိမှပြောမယ်ဆိုပြီးတော့အဲ့ဒီကလာမစေကံကြောင့်မှနေတဲ့ယဟန်တော်၅ကြီးကလည်းပဲဒီလိုကြိုးစားကြဆုံးကကြွရင်လည်းပဲသူတို့မှပါဇက်ထဲမှာရင်ငုံပြီးတော့ကြွပါဇက်ထဲမှာပါရင်ငုံသွားတယ်ရင်ငုံပြီးတော့ကြွတယ်အကြောင်းတူးရှိလို့ဆုံးကအိမ်ကတပည့်တော်တို့ဒီနေ့ပါနေပါလေဘုရား ဘယ်နေ့မှတရင်နေပါလေဖះပုဂ္ဂိုလ်ဒီလာဆောက်တည်ရအောင်လေအဲ့လိုဆိုတော့မေးတဲ့ကအဲ့လိုမင်းများလာရင်တော့အဇတေကရေကိုထုတ်ပြီးတော့ပြောတယ်ဒီလိုမဟုတ်ရင်ရင်ငုံပြီးတော့မှရွာပေါင်းဝကျောင်းစောကံပြန်လာလို့ရွာပေါင်းရောက်ပြီဆိုမှရေကိုထွေးထုတ်လိုက်တယ်ရွာဝယ်မှရေငုံသွားတယ်ဘယ်လိုမြန်မာနိုင်ငံမှာလည်းပဲအဲ့လိုရေငုံပြီးတော့နေခဲ့တဲ့တရင်သုံးခဲ့တဲ့ဆရာတော်ကြီးတွေမရှိခဲ့ဘူးလားမရှိပါဘူးစကိုင်းတောင်မှာ ရင်ငုံချောင်းဆိုတာဒီကနေ့တရားရှိတယ်။အဲ့ဒီရင်ငုံချောင်းမှာဆရာအစဉ်အဆက်ဘယ်နှဆင့်မြောက်လောက်တရားရမသိဘူး။ဆရာအစဉ်အဆက်ရင်ငုံပြီးတော့တင်းသုံးဒီတိုင်းဆိုရင်စာချတယ်စာပေတွေပူချပြီးတော့နေတယ်။အဲ့ဒီမှာလူတကာကမတွေအကြောင်းနဲ့ဝင်လာလို့ရှိရင်အနန္တမှာရှိတဲ့ရေွယ်တွေကရေကိုပါဇာတင်ကုန်လိုက်တာ။ဘာမှမမေးဘူးဘာမှစကားမပြောဘူး အဲ့ဒီလိုနေတာအဲ့ဒီကြောင်းလိုက်ကအဲ့ဒီရေငုံချောင်းဆိုတာဒီနေ့ထိအောင်စကိုင်းတောင်မှာရှိပါတယ်အဲ့ဒါရှေးဆရာတော်ကြီးတွေဆရာတော်ကြီးတွေကလူတကာကမတွေနဲ့စကားမပြောဖြစ်အောင်ဆိုပြီးတော့စကားမပြောပြအောင်ဆိုတာတရားစကားမဟုတ်ဘူးနော်တခြားစကားဘာစကားလဲတခြားစကားအေးတခြားစကားတွေမပြောပြအောင်ကိုရင်ငုံနေလိုက်တာတရားနဲ့စတဲ့ဟာမျိုးဆိုရင်မေးလျှောက်လာရင်လည်းပြောတယ်ဖြေတယ်တရားဟောစရာရှင်ဟောပေးတယ်ဒါပေမဲ့တခြားစကားတွေမပြောပြအောင်ကိုရင်ငုံနေလိုက်တာ အဲ့ဒီချိန်မှာရေငုံချောင်းဆိုတာဒီမှာဘုန်းကြီးတို့သကိုင်းတောင်မှာရှိပါတယ်ဒါကြောင့်မြတ်စွာဘုရားလက်ထက်ကလည်းဒီလိုပဲတရင်သုံးရတယ်အခုမြတ်စွာဘုရားသာသနာနောက်ပိုင်းဒီဟိုကျွန်းမှာလည်းပဲအခုလိုပဲရေငုံပြီးတော့တရင်သုံးရတယ်အဲ့ဒီမှာလူပုဂ္ဂိုလ်တွေကဒီရေထွေးထွားတဲ့ဟိုရွာအပေါက်ဝမှာထွေးထားတဲ့ရေကွက်ကလေးကြီးချင်းအပြင်ဒီကနေ့ဘုရားရွာထဲမှာတန်ခါပလပန်းဆောက်ခံကြွတယ်ဆိုတာအကုန်လုံးမှတ်သားလို့ရတယ်။အဲလိုရည်လေးတွေထွေးထုတ်ထားပြီးမှပြန်သွားတယ်။ ဒါကြောင့်အဲ့ဒီလိုအသွားရောအပြန်ရောရှုမှတ်မှုဆောင်ပြီးတော့အားထုတ်ကြတဲ့ပုဂ္ဂိုလ်တွေကကလမ္မစေကံကြောင့်မှတင်းသုံးတဲ့ရဟန်းတော်၅ချိန်ကလည်းပဲဝါရဲခါကာလမှာဒီလိုအားထုတ်ပြီးတော့ဟောသတင်းဝါလာကျွတ်တန်တဲ့တိုင်းနဲ့တိကိတာအလုံးကုန်ခံပြီးရဟန်းတာဖြစ်တော်မူကြတယ်။ဒါဘာကြောင့်လဲဆိုရင်ဘုန်းကြီးတို့ယောဂီများဘောဇရသံပစဉ်ဖြစ်လို့ ဘာသာမစဉ်ဖြစ်လို့လဲအဲ့ဒီဘောဇနာသာမစဉ်ဖြစ်အောင်ချင့်ကြံပွားများအထုတော့အတ္တမောဟဆိုတဲ့မတွေးမဝေသိမှုဆိုတဲ့ဝိပဿနာဉာဏ်လေးမဖြစ်ဘူးလားဖြစ်ပါတယ်ဒီဝိပဿနာဉာဏ်လေးအားပြည့်လာတဲ့ခါကျတော့ဟောမဲ့စင်စင်ကိုစင်စင်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခံယဟန္တာလေးမဖြစ်ကြဘူးလားဖြစ်ကြပါဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများတရားဉာဏ်ဉာဏ်တွေ့ကျင်တယ်တရားဉာဏ်ဉာဏ်သိကျင်တယ်တရားဉာဏ်ဉာဏ်ရကျင်တယ်ဆိုရင်ကိုယ်စရတံပစဉ်ဖြစ်အောင်အထုပ်ပါ ဒါတမစင်ဖြစ်အောင်အထုပါမယ်နော်ဂောဇရတမစင်ဖြစ်အောင်ဒီဂောဇရတမစင်ဖြစ်အောင်အထုပါဂောဇရတမစင်ဆိုတာမိမိစိတ်လေးကိုတခြားကျစားရမှာလားတရားလေးကျစားရမှာလားတရားလေးကျစားပါတရားအာယုန်ထဲမှာပဲကျစားနေရထိုင်ရင်လည်းရှုမှတ်နေရမယ်ရရင်လည်းရှုမှတ်နေမယ်သွားရင်လည်းရှုမှတ်နေမယ်လျှောင်းရင်အိမ်ရင်လည်းရှုမှတ်နေအခြားကျစားတဲ့တောက်တဲ့အချိန်တွေမှာလည်းရှုမှတ်နေမရှုမှတ်ရမယ့်အခြေဆိုတာရှိသေးရဲ့လားရှိပါဘူးဥစ္စာရပတ္တဝကံကြီးကျင်ကြီးကျင်ငယ်ရှုမှုပြုရင်တော့တမ္ပဇာနာကံကြီး အသိဉာဏ်နဲ့ပြုရမယ်ဆိုတော့အဲ့ဒီအချိန်မှတောင်ရှုရမယ်ဆိုရင်မရှုရမယ်အချိန်ဆိုတာရှိသေးလားမရှိပါဘူးမရှိတော့နေရဘုန်းကြီးတို့ဘုရားကမ်းမှာကြာမှာဘုရားရှိမှပဲတရားအထုကောင်းတယ်လို့ထင်တာလေအခုတရားရှုမှတ်တယ်ဆိုတာဘယ်နေရာမှာပဲရှုရှုရှုလို့မရဘူးလားမရပါဘူးရေချိုးရမှာလည်းရှုလို့မရဘူးလားမရပါဘူးသတ်စင်ကန်းထဲမှာလည်းရှုလို့မရဘူးလားမရပါဘူးနေရာရွေးစရာလိုသေးလားမလိုပါဘူးနေရာလည်းမရွေးပဲနဲ့ဟောဣရိယာပုလည်းမရွေးပဲနဲ့ အချိန်အိမ်မပြောမချင်းကြံတဲ့အချိန်လေးရှုမှတ်နေရဟုတ်တယ်မလားအဲ့ဒီလိုဘောဇရအမြဲတမ်းဒီစိတ်ကလေးကဒီတရားနယ်ပယ်ထဲမှာပဲကျက်စားနေပြီတခြားနယ်ပယ်မှာစိတ်လေးမကျက်စားတော့ဘူးဆိုရင်တတိတမာရီအားကြီးကောင်းပြီးဝိပဿနာဉာဏ်နဲ့ဉာဏ်နဲ့စဉ်စဉ်တက်ပြီးတော့တရားမြန်မြန်ရမလားမရဘူးလားမရပါဘူးဒါကြောင့်မို့တရားမြန်မြန်ရကျင်တဲ့ပုဂ္ဂိုလ်ဟာဒီအသေးစိတ်ဆိုတဲ့ တံပဇင်ပိုင်းဖြစ်တဲ့ကောသလတံပဇင်ဖြစ်အောင်ကြိုးစားဖို့အထုတ်ဖို့မလိုဘူးလားနော်လိုပါဘူးဗျာဒါကတော့ဘုန်းကြီးတို့ယောဂီများကိုဒီလိုကြိုးစားအထုတ်ရတယ်ဆိုတာလေးကိုသိအောင်မို့ဘုန်းကြီးဟောပေးတာပါဒီလောက်ရက်ကလေးနဲ့လေဒီလောက်အမထုတ်နိုင်ပါဘူးတကယ်ကိုရရှိအာထုတ်လို့တတိအသမာဓိအာစွမ်းအားတွေတက်လာတဲ့ပုဂ္ဂိုလ်မှသာပြောရရင်တော့ဒီစိတ်တ ानु ပဒနာဒီစိတ်ကလေးကိုနိုင်နေမှာ အဲ့ဒီစိတ်ကလေးကိုနိုင်နှင်းလာတဲ့ပုဂ္ဂိုလ်မှာဒီတန်ပစင်ကိုနိုင်နှင်းပါလေစိတ်ကလေးကိုမနိုင်နှင်းတဲ့ပုဂ္ဂိုလ်ကလွတ်နေတာပဲများပါအမြဲတမ်းမှတ်မယ်လို့စိတ်ကူးတာလည်းလွတ်ပါမယ်ငါထင်ရထားတဲ့ကမှတ်မယ်ဆိုဟောထားရပြုံးနေထတော့တယ်ပြီးမှပဲဟောငါမမှတ်မိတော့ပြန်သေးရရေတော့တဲ့ကမှမှတ်မယ်ဆိုရင်လည်းရေကဝမ်းနဲ့ရောက်သွားပြီအဲ့ဒီကျမှဟောငါရေတော့တာမမှတ်မိတော့ဒါဘာကြောင့်လဲဆိုစိတ်ကိုမနိုင်ပြီလို့ဒီကောသရတံပစင်ဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်ကစိတ်ကလေးကိုနိုင်နှင်းသွားတယ် စိတ်ကိုနိုင်ငင်းသွားတဲ့အတွက်ကြောင့်မို့ထိုင်တော့မယ်ဆိုရင်လည်းထိုင်ခြင်းစိတ်လေးကစပြီးတော့သိလာတယ်။ထားတော့မယ်ဆိုရင်ထားခြင်းစိတ်လေးကစသိလာ။သွားတော့မယ်ဆိုရင်သွားခြင်းစိတ်လေးကချတော့မယ်ဆိုရင်ချခြင်းစိတ်လေးကဒီမှာဈဉ္ညာလျှောက်တဲ့ကံမှာလည်းခြင်းစိတ်ကလေးတွေအဲဒီစားတဲ့တောက်တဲ့နေရာမှာလည်းပဲဒီတိုင်းပဲစားခြင်းစိတ်ကလေးနဲ့မိမိရဲ့အိယာနေရာမှာဝင်တဲ့အခါမှာဝတ်စားဝတ်တဲ့အခါမှာအာလုံးပြည့်ဝကိစ္စပြူတိုင်းပြူတိုင်းဟာ ဒီချင်းစိတ်ကလေးကဆက်ဆက်ပြီးသိနေတော့ဒီပုဂ္ဂိုလ်ကတတိလွတ်သေးလားမလွတ်တော့ဘူးလားလုံးဝကိုမလွတ်တော့အဲ့ဒီမှာတရားနယ်ပယ်ထဲမှာဒီတတိပဋ္ဌာန်နယ်ပယ်ထဲမှာပဲရှင်းစားနေတဲ့ခါကျတော့တတိယသမารီအားစွမ်းအားတွေတက်လာတဲ့ခါကျတော့ဉာဏ်တွေကထက်မလားတုံးမလားဉာဏ်တွေထက်နေပြီးတော့ဝိပဿနာဉာဏ်တွေပြည့်စုံတဲ့အခါမညာကိုဉာဏ်ဆက်ရောက်နိဗ္ဗာန်မျက်မှောက်မပြုနိုင်ဘူးလားများဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲစွမ်းနိုင်သမျှပေါ့ ဒါဒီလောက်ထိအောင်တော့သိစိတ်မမှတ်နိုင်ဘူးစွမ်းနိုင်သမျှကိုလည်းပဲလှုပ်ရှားတဲ့မူရလာစပြီးတော့မလောက်အောင်ရှုမှတ်မယ်ဆိုပြီးတော့ဒီကောသရတံပစဉ်ဖြစ်အောင်ကြိုးစားပြီးတော့ရှုမှတ်ပွားများအထုတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လျင်ဉဏ်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာ